အခန်းကြီး20အငယ်1မှ30ထိုအခါဘုရားသခင် မိန်တော်မူသော စကားများဟူမူကားငါသည်တင့်ကိုကျွန်ခံနေရာအေဂုတ်တုပြည်မှကဲနှုတ်ဆောင်ယူခဲ့ပြီးသောတင်ဤဘုရားသခင်သာရဘုရားဖြစ်၏ငါမှတပါအခြားသောဘုရားကို မကိုးကွယ်နှင့်အထက်မူကောင်းကင်၌၎င်း အောက်ရမြေကြီးပေါ်၌၎င်းမြေကြီးအောက်ရေထဲ၌၎င်းရှိသောအရာနှင့် ပုံသဏ္ဍာန်တူအောင် ရုတ်ထုစင်တုကိုကိုအဖို့မလုံနှင့်ဥမချဝုမပြုနှင့်အကြောင်းမူကားတင်းဖျားသခင်ငါသာရဖျားသည်တင်၌အပြစ်ရှိသည်ဟုယုံလွယ်သောဖျားငါကိုမုံသောသူတို့၏အမျိုးအစဉ်အဆက်တတိယအဆက်သရုထအဆက်တိုင်အောင်အဖတို့၏အပြစ်ကိုသားတို့၌စပ်ပေးစီရင်သောဖျားငါကိုချစ်၍ငါပညာတို့ကိုကျင့်သောသူတို့၏အမျိုးအစဉ်အဆက်အထောင်အတောင်းတိုင်အောင် ဂုဏာကိုပြသောဘုရားဖြစ်၏သင်၏ဘုရားသခင်သာရဘုရား၏နာမတော်ကိုမှုသာနှင့်ဆိုင်၍မမွဲ့မဆိုနှင့်အကြောင်းမူကားနာမတော်ကိုမှုသာနှင့်ဆိုင်၍မွဲ့ဆိုသောသူကို အပြစ်မရှိဟုသာရဘုရားမှတ်တော်မမူဥပုံနေ့ကိုတန်ရှင်းစေခြင်းကထိုနေ့ရက်ကိုအောင်းမေ့လော့6ရက်ပတ်လုံးအလုတ်မျိုးကိုကြိုးစား၍လှုပ်ဆောင်လော့တတ္တမနေ့ရက်သည် သင်ဤဖျားသခင်သာရဖျားဤဥပုံနေဖြစ်၏ထိုနေ့၌သင်မဆ၍သင်ဤသားသမီးကျွန်ယောက်ျားမိမတရိษံသင်ဤတကားအတွင်း၌နေသောဧည့်သည်အာဂန္တုသည်အလုတ်မလုတ်ရငယ်7မှ19အကြောင်းမူကားသာရဖျားသည်မိုးကောင်းကင်မြေကြီးသမုတ်တရာအရရ၌ရှိသည်များတို့ကို 6ရက်တွင်ဖန်ဆင်း၍တတ္တမနေ့ရက်၌ငြိမ်ဝတ်စွာနေတော်မူ၏ထိုကြောင့်ဒါဝရဖျားသည်တတ္တမနေ့ရက်ကို ကောင်းချီးပေး၍တန်ရှင်းစေတော်မူ၏တင်ဤဖျားသခင်ဒါဝရဖျားပေးသနာတော်မူသောပြည်၌တင်ဤအသက်တာရှင်မိအကြောင်းတင်ဤမိဘကိုယိုသေးစွာပြုလော့လူအသက်ကိုမတတ်နှင့် သူမယားကိုမပြစ်မှားနှင့် သူဥစ္စာကိုမခိုးနှင့် ကိုယ်နှင့်ဆက်ဆိုင်သောသူတစ်ဖက်၌မမှန်သောသက်တေကိုမခံနှင့်ကိုယ်နှင့်ဆက်ဆိုင်သောသူ၏အိမ်ကိုတတ်မဲ့လိုချင်သောစိတ်မရှိစေနှင့်ကိုယ်နှင့်ဆက်ဆိုင်သောသူ၏မယားသူ၏ကျွန်ယောက်ျားမိန်းမနွားမြဲမှဆက်၍ကိုယ်နှင့်ဆက်ဆိုင်သောသူ၏ဥစ္စာစုံတစ်ခုကိုမျှတတ်မဲ့လိုချင်သောစိတ်မရှိစေနှင့်ဟုမိန်တော်မူ၏အငယ်၁၈မှ 26လူအပေါင်းတို့သည်မိုးချုံခြင်းလျှက်ပြက်ခြင်းတဘိုးတံမြည်ခြင်းတောင်တဲကမိကိုထွက်ခြင်းအကြောင်းအရာတို့ကိုမြင်သောအခါကြောက်သောကြောင့်ရွှေ့၍အဝေး၌ရပ်နေကြ၏မောရှိကိုလည်းအကျွန်ုပ်တို့အားကိုယ်တော်မိန်တော်မူပါအကျွန်ုပ်တို့သည်နားထောင်ပါမည်အကျွန်ုပ်တို့အားဖျားသခင်မိန်တော်မမူပါစေနှင့် ကျွန်ုပ်တို့သည်တေမီကိုစိုးရိမ်ပါသည်ဟုလျှောက်ဆိုကြ၏ မောရှိကလည်းမစိုးရင်ကြနှင့်တင်တို့ကိုစုံစမ်းခြင်းငှာ၎င်းတင်တို့သည် ပြင့်မှားခြင်းနှင့်လွတ်မြေအကြောင်းကိုရော့ကို ကြောက်စေခြင်းငှာ၎င်းဘုရားသခင်ကြွလာတော်မူပြီဟု လူများတို့အားပြောဆို၏လူများတို့သည်လည်းအဝေး၌ရပ်နေကြ၏မောရှိမူကားဘုရားသခင်ရှိတော်မူရာ ထူထပ်သောမှောင်မိုက်သို့ချင်းကပ်လေ၏သာရဘုရားကလည်းဣဒေလအမျိုးသားတို့အား ပြန်ပြောရသောစကားဟုမူကားငါသည်ကောင်းကင်ဘုံမှတင်တို့နှင့်နှုတ်ဆက်ကြောင်းကိုတင်တို့သည်သိမြင်ကြပြီငါကိုကိုးကွယ်သောအမှု၌ကိုသုံးဖို့ငွေဖျားရွှေဖျားကို မလုပ်ရငါအဖို့မြေရစ်ပလင်ကိုတည်ရမည်ထိုပလင်ပေါ်မှာတင်ဤမီးရှို့သောရစ် မိတ္တဟာယရစ်ဒီဟုသောတင်ဤတိုးနွားတို့ကိုရစ်ပူဇော်ရမည် ငါအခွင့်ရှိ၍ငါနာမကိုကိုးကွယ်ရာ အရက်ခတ်သိမ်းတို့၌တင့်စီတို့ငါကြွလာ၍ကောင်းချီးပေးမည်တင်သည်ကြောက်ရစ်ပလင်ကိုငါအဖို့တဲလင်စစ်သောကြောက်ကိုမတဲရတန်တစာပါ၍တဲသောရစ်ပလင်သည်ညဉ့်ညူးခြင်းရှိ၏တင်၌ရှက်เสียအကြောင်းမထင်မပေါ်စေခြင်းဟံရစ်ပလင်ပေါ်သို့လှေကားဖြင့်မတဲရဟု မိန့်တော်မူ၏။